ဟေးမောင်းမိုက်နေတာပဲလို့မပြောဘူးလားအဲမောင်းမိုက်နေတာပဲဒီမှာလည်းပဲလူမိုက်ဆိုတာမှောင်မိုက်နေတဲ့လူပဲမှောင်မိုက်နေတယ်ဆိုတော့သူဘာမြင်ရတာဘာမှမမြင်ရတော့အမှားမှန်သိသေးရလားအဲ့ဒါပြောတာဘာလဆိုတာမှောင်မိုက်နေတဲ့ပုဂ္ဂိုလ်ဒီတော့အဲ့ဒါလို့ဘာလကိုဝေဝေကရှောင်ပါတဲ့ပညာရှိကြောကောင်းမဲ့ပေါင်းသင်းပါတဲ့ဘာလနဲ့ ပေါင်းသိမိပြီဆိုလို့ရှိရင်တော့ဒုက္ခရောက်ပြီးတာမှတ်တာတဲ့လောကမှာဖြစ်ဖြစ်သမျှဘေးရန်အန္တရာယ်တွေဟာတဲ့လူမိုက်ကြောင့်တာဖြစ်တာပဲတဲ့ပညာရှိသူတော်ကောင်းကြောင့်ဘယ်တော့မှမဖြစ်ဘူးတဲ့ယုံလားကဲအဲ့ဒါမြတ်စွာဘုရားဟောထားတဲ့ကျမ်းဂန်လာစကားပဲဟုတ်ကဲ့လား ရှမ်းမြေမင်္ဂလာထဲမှာအဲ့ဒီစကားထည့်ထားတယ်ဟုတ်လွန်လွန်လို့မဟုတ်လားဟုတ်လွန်လွန်လို့မှန်လွန်လွန်လို့ထည့်ထားသည်တဲ့ဒီထဲမှာစာမျက်နှာ38မှာဘေးရန်ဥပအန္တရာယ်မှန်သမျှသည်လူမိုက်ကြောင့်သာဖြစ်ပေါ်ဤသူတော်ကောင်းကြောင့်မဖြစ်ပေါ်ပေတဲ့အဲ့ဒါ ဘယ်မှာပါတယ်လဲဆိုတော့ဓမ္မပဒအထကထာဘာလဝဲအရှင်မဟာကတ္တဗရဲ့တပည့်ဝတ္ထုအဲ့ဒီထဲမှာပါတယ်တဲ့ဘေးရန်ဥပအန္တရာယ်မှန်သမျှလူမိုက်ကြောင်တာဖြစ်ပေါ်ဤသူတော်ကောင်းညာမဖြစ်ပေါ်ပေခေါင်းကုပ်ပြီးများစဉ်းစားနေเสียလူသေးလားဘာဖြစ်လို့တော့ထင်ရှားလွန်လွန်လို့မဟုတ်ဘူးလားဘာဖြစ်လို့စဉ်းစားနေเสียမလို့လဲထင်ရှား လဲပြင်းမှာဆင်သွားသလိုထင်ရှားလို့မလို့မြတ်စွာဘုရားဟောတာတဲ့တရားမှန်လွန်းလို့เนาะတခြားမကြည့်ပါနဲ့အရှင်မဟာကတ္တဗမထေရကြီးဆိုတာကြားဘူးလားမြတ်စွာဘုရားလက်ထက်ကဒုတင်33ပါးအမြဲဆောင်တယ်ဒုတင်33ပါးနဲ့အမြဲဆောင်တယ်သင်္ကန်းဆိုလို့ရှိရင်လည်းပတ္တကူသင်္ကန်းမှာဝတ်တယ်အမိုက်ပုံနဲ့လျှောက်လိုက်ကောက်ပြီးရတဲ့အဝတ်တွေချုပ် စပ်ပြီးချုပ်ချုပ်ပြီးဆိုးဆိုးလို့ရတဲ့သင်္ကန်းအဲ့ဒါပန္နကုသင်္ကန်းခေါ်တယ်အဲ့ဒါပဲဝတ်တယ်ဂဟပတိစီဝရံပဋိခိပါမိဒဂရကမလှူတဲ့စဉ်သင်္ကန်းကိုမဝတ်ပါဘူးတဲ့အဲ့ဒါလိုလိုက်ကောက်ပြီးရတဲ့သင်္ကန်းဝတ်ပါတယ်ဆိုအဲ့ဒါလိုပန္တကုသင်္ကန်းကစပန္တကုဒူတင်ကစပြီးဆောင်းတာဒူတင်33မှာသာသနာမှာအင်မတန်လေးစားရမြတ်နိုးရယူသေးရတဲ့အရှင်မြတ်ကြီး အရှင်သာရိပုတ္တရာတို့ရှင်မောဂလန်တို့မြတ်စွာဘုရားရဲ့လက်ဝဲရလက်ရရနေပဲအဲသူတို့လည်းအရှင်မကသဗမထေရကြီးကိုအမတန်ယူသည်လေးစားမြတ်လို့ရအဲ့ဒါရာဇကြိုပြည်နာက ဝေပါရတောင်ဆောင်ကသူ့ရဲ့ပိပလိဂူเจ้าမှာသတင်းသုံးနေတဲ့တစ်ချိန်မှာများသောအားဖြင့်အရှင်မကတ္တဗအဲ့ဒီပိပလိဂူเจ้าမှာပဲသတင်းသုံးတယ်အရှင်မကတ္တဗရဲ့လူနာမည်ကပိပလိလူလည်နဲ့ ဒါကြောင့်ရှင်မတတ္တပသတင်းသုံးတဲ့ဂူเจ้าကိုလည်းပဲပိတ်ပလိဂူလို့ပဲခေါ်တယ်အခုလည်းပဲရှေးဟောင်းသူဒေသနာဌာနကဒီနေရာပါပဲဆိုပြီးသတ်မှတ်ပြီးပေးထားတာအဲ့ဒီဝေဘာရတောင်တောင်ကျေနာရောက်ခါနီးတောင်ကျေကနေတက်လိုက်ရင်နည်းနည်းလေးတက်လိုက်ရောက်သွားတယ်ပိတ်ပလိဂူဆိုတာအဲ့ဒီမှာသတင်းသုံးနေတော့တတိယဟန်နှစ်ပါးကပြုစုနေဝကြီးဝငယ်ပြုနေတပါးက အကျင့်သိက္ခာနဲ့ပြည့်ပြီလိမ္မာရေးကြရှိတယ်တပါးကအကျင့်သိက္ခာညံ့ပြီးတော့လိမ္မာရေးကြမရှိဘူးတဲ့ဒါနဲ့အရှင်မဟာကတ္တဗအကျင့်သိက္ခာနဲ့ပြည့်စုံတဲ့တပည့်ကဝကြီးဝမဲ့ကျေပြအောင်ပြည့်စုတယ်အကျင့်သိက္ခာနဲ့မပြည့်စုံတဲ့တပည့်ကတပည့်မိုက်ဆိုကြပါစို့တပည့်မိုက်ကဝတရားလည်းမပြည့်စုဘူးသို့တော်လည်းပဲ လိမ္မာတဲ့တပြည့်ပြုတဲ့ဝတ္တရားကိုသူဝတ္တရားပြုလေဟံဖြစ်အောင်အရှင်မဟာကတ္တဝကိုလျှောက်ထားတယ်ဟန်ဆောင်တယ်အဲ့ဒါအကျဉ်းချင်းအဖန်မှန်ဒီလိုအချောင်ဝင်းပြီးနာမည်ယူတာများတော့လိမ္မာတဲ့တပည့်ကအင်းဒီကိုတော်တော့ဆုံးမပေးဦးမှဖြစ်မှာပါဒီတိုင်းကြီးထားရင်တော့သူ့မှာအကုသိုလ်တွေပွားပြီးတော့အပေအထထလားเสียပဲဖြစ်နေမယ်မဆုံးမလို့တော့မဖြစ်ဘူးဆိုပြီးတော့ ရှင်မဂတဗမတိချိုးဖို့ရရေနွေးဥတည်နေကြကိုရေနွေးဥတည်နေကြဆိုတော့တနေ့တော့ဒီကရောလေးကမိဖို့ပေါ်မှာရေဥရေနွေးဥတည်ထားတယ်အောက်ကမိလည်းပဲအသင့်အသင့်ထိုးထားတယ်အချိန်ကြတော့အခုနတပည့်မိုက်ကရေကျိုးအိမ်နဲ့လာကြည့်တယ်သရုံးအိမ်လို့ခေါ်တယ် လာကြည့်တဲ့အခါကျတော့မိဘဘောတင်းထားတဲ့ရင်တွေတို့အဲဟုတ်ပြီရင်တွေတော့ဆိုပြီးကိုင်ငါကမျက်နှာသွားလျှောက်ပါမှပဲသွားရှင်မကသွားစီသွားတယ်အရှင်မြတ်ဘုရားရေသုံးနှပ်ဖို့အချိန်ကြရောက်ပါပြီရေတွေးဆူပါပြီဘုရားရပါပြီဘုရားလို့ဆိုတော့အရှင်မကသဗ္ဗလည်းပဲရေကြွိနဲ့ကြွလာဒါနဲ့ရင်တွေးနဲ့ရေအေးဆက်မလို့အဲ့ဒီတပြိမိုက်ကအဖုံးဖွင့်လိုက်တယ်ရေတစ်စက်မှမရှိဘူး ရေတစ်သက်မှမရှိတဲ့အခါကျတော့မှဟာကနေဖြစ်သွားပြီးတော့ရှက်လဲရှက်ဒေါသလဲထွက်သွားကြည်သာသက်သက်ငါလောက်တာအဲ့လိုဒေါသထွက်သွားတော့ပါဇက်ကတွတ်တွတ်တွတ်နဲ့တပြိလိန်မာကိုသူ ရေရွတ်ဆဲဆိုပြီးတော့မနေတာဘူးလေသူကရေချိုးပင်လာတော့သူပဲရအောင်ရေရအောင်လုပ်ရမှာဆိုတော့ရေခတ်ဖို့ရထွက်သွားရတယ် အဲ့ဒီတည်းမှာရေကျိုးရဲ့နောက်ဖေးမှာရေနွေးအိုးနဲ့အစင်းသင်းစောင့်နေတဲ့တပိလိမ္မာကနောက်ဖေးကအသာထွက်လာပြီးတော့အရှင်မဟာကလပအတွက်ရေအေးနဲ့ရေနွေးဆက်ဆက်ပြီးတော့သုံးသတ်တော်မူပါဖရာလို့လျှောက်ထားတော့ဒီခါအရှင်မဟာကလပရေသုံးသတ်ဒီတော့အရှင်မဟာကလပမထေရကြီးဟာအရင်ရင်လဲရိပ်ပြီးကြတယ်အခုကတော့ကြာကြာနာနာကိုသိပြီကြည်တံဟိုတပိမိုက်လုတ်ပုံလုတ်ပုံသူကမဟုတ်ဘူးအဲ့ဒါနဲ့ ဒီကိစ္စအကြောင်းပြပြီးရှင်မကတ္တပကဒီတပည့်ကိုဆိုဆုံးမှတဲ့ဒီလိုမလုပ်ရဘူးမာယာတာထေယဆိုတာမလုပ်ရဘူးမာယာဆိုတာကိုယ့်အပြစ်ဖုံးလွှမ်းတာတာထေယဆိုတာကိုယ့်မရှိတဲ့ဂုံကိုရှိဟန်ဆောင်တာမိမိပညာဖုံးထားမာယာဂုံမရှိပြန်ရှိဟန်ဆောင်ကထုတ်ဖော်ကမှတ်ကြတာထေယတဲ့တာထေယဆိုတာမရှိတဲ့ဂုံရှိဟန်ဆောင်ဒီနေရာမှာ ဆရာဝတ်ကို तू ပြုတ်မပြုတ်ဘဲနဲ့ပြုတ်ဟန်ဆောင်တာဟာသာထေယစိတ်ထားပေါ့ဒီလိုကောက်ကျစ်စင်းလဲတဲ့စိတ်ထားတွေမရှိရဘူးအစာရည်တဖြင့်ရှင်မကတ္တပဆုံးမတဲ့တပည့်ကနှခမ်းကြီးစူပြီးတော့မျက်ထောက်ကြီးနီးပြီးဆရာမထီမြတ်ကိုကြည့်ဘာဖြစ်လို့တော့သူ့ဆုံးမရမလားဆိုပြီးတော့ကဲဘလောက်ပေါင်းသိမ်းစရာကောင်းတဲ့တပည့်လဲနော်ဒါနဲ့ နောက်တစ်နေ့ကျတော့အရှင်မကတ္တဗဆုံးကံကြွတော့ကြွနေကြရွာမကြွဘူးတခြားရွာကြွရတယ်ကြွတော့ခုနတပြိလိမ်မနောက်ကလိုက်တယ်တပြိပါတပြိမိုက်ကမလိုက်ဘူးမလိုက်ဖဲနဲ့ကြွနေကြရွာကိုအရှင်မကတ္တဗကြွနေကြရွာကိုသူတစ်ပါးတည်းသွားတယ်သွားပြီးတော့ဟိုကြဆွမ်းလောင်းတဲ့တရားဓမ္မတွေကိုတရားဓမ္မတွေကအရှင်မြတ်အရှင်မြတ်ကြီးကိုဖေရမကြွလာဘူးလားအော်အရှင်မြတ်ကြီးမကြမ်းပါလို့မလို့ဒီကနေ့ကြောင်းမှာပဲသတင်းသုံးတယ်ဓမ္မကြီးအဲ့ဒါအရှင်မြတ်ကြီးက တင့်လျော်တဲ့ဓာတ်စာဘယ်ဟာဘယ်ဟာဆိုလို့ရှိရင်တင့်လျော်တယ်လို့အမိန့်ရှိလိုက်ပါတယ်လို့ဆိုတော့ကြည်ညိုပြီးသားဆိုတော့အိုးဒီလိုဆိုလို့ရှိရင်ရှင်မြတ်နဲ့တင့်တော်တဲ့ဓာတ်စာချက်ပြုတ်ပေးရမှာပဲဆိုချက်ချင်းချက်ပြုတ်စီမံပြီးတော့ကင်လောင်းထလိုက်တယ်ကောင်းကောင်းမွန်မွန်ကပ်ပါဗျာအရှင်မကြီးအရှင်မြတ်ကြီးကျမ်းမာကြောင်းနဲ့မေးတယ်ဆိုတာလျှောက်ထားပါဗျာဒါနဲ့သူကတဲ့တဲ့ဓာတ်စာဆိုတာအကောင်းနေအမွန်နေသူလျှောက်ပြောတာပေါ့ ရောက်ပြောတော့ဟောလဲကောင်းကောင်းမွန်မွန်နဲ့ပဏိဒဘောဇင်တွေပဲထည့်ပြီးတော့လှူလောင်းလှူပေးလိုက်တဲ့ဒီကိုယ်တော်လေးပြန်ပြီးရွာထဲကထွက်သွားရောထွက်သွားပြီးတနေရာသစ်ပင်အောင်သူတစ်ပါးတဲ့အကုန်လုံးလွှဲပြလိုက်ပါတယ်ပါတယ်တော့ဟဲ့ပဏိဒဘောဇင်တွေအော်နေမကောင်းတဲ့အရှင်မြတ်ကြီးဖုံးပေးဖို့လေဒါနဲ့အရှင်မကတ္တဗလည်းတတိလိမ္မာနဲ့ဆုံးကပြန်လာပြီးဆုံးဖုံးပေး ဟိုတပည့်ကိုဂယုဆိုင်မနေတော့ပါဘူးနောက်တနေ့ကျတော့အဲ့ဒီသွားနေကြဆုံးခံရအရှင်မကတ္တဝကြီးကြွတဲ့အခါကျတော့ဒကာဒကမတွေရမိကြတဲ့အရှင်မြတ်ကြီးဘုရားမနေ့ကနေမကောင်းထိုင်ထိုင်မသာမကြမ်းပါတယ်ဆိုလို့တပည့်တော်များဥစဉ်လေးကဘာဘာဟင်းဘာစားစားဝယ်တောက်ဖွဲ့တွေတဲ့တဲ့ဓာတ်စာဖြစ်တယ်လို့ဆိုလို့တပည့်တော်တို့လောင်းထူလိုက်ပါတယ်ရှင်မြတ်ကြီးဒီနေ့နေကောင်းထိုင်လာရှိပါပြီလားဖေရ။ အရှင်မကသဗ္ဗကသိပြီးဩလုံးပြန်ပြီငါလူအဲ့လိုသူစိတ်ထဲကဒါပေမဲ့ဘာမှမိတ်တော့မပူပါဘူးဘာကြောင့်လဲဆိုတော့နေမကောင်းထိုင်မသာဖြစ်တာလည်းမဟုတ်သူတပည့်ကလည်းဘာမှလာမကအကြောင်းမှပြောလိုက်ပြန်ပြီဆိုလို့ရှိရင်လည်းပဲကာလကမရေတရာတရားပြည့်ရှာတော့ကုသိုလ်နဲ့ရှာကြတော့တခါအကြောင်းမှပြီးတော့သူတပည့်အပေါ်မှာလည်းပဲအထင်သေးအမြင်သေးဖြစ်သာသနာလည်းအထင်သေးအမြင်သေးဖြစ်ပြန်တော့ ။ဒါကြောင့်ဒီတိုင်းပဲစိတ်စိတ်နေတော်မူတယ်ဆွမ်းခံပြီးတော့ပြန်ကြွကြောင်ရောက်ဆုံးဖုတ်ပေးပြီးတဲ့အခါကျတော့အဲ့ဒီတပည့်ခေါ်ပြီးတော့ဆိုဆုံးမရပြနဲ့။ငါတပည့်မင်းဒီလိုဒီလိုလုပ်တော့ကိုမနေ့ကအဲ့ဒါအဲ့ဒါလိုမလုပ်ရဘူးမင်းဟာဒါယဟန်နဲ့မတန်တော့ဘူးယဟန်ဆိုတာမုသာဝါဒမဟုတ်မနဲ့စကားမပြောရဘူးမာယာတာတရားကင်းစင်ရတယ်စသည်ဖြင့်ဆုံးမရပြန်တယ်မနေ့ကတစ်ထစ်ရညိုးဖွဲလိုက်တယ်အရင်ကလည်းဖွဲထားတာဒီအများကြီးရှိပါပါ အခုတခါတခါရညှို့ဖွဲ့ပြန်ပြီကြည်သမ်းပါအောင်မနေ့ကငါရင်နှွေးလေးမရတာနဲ့ဆူတယ်ဟောအခုဒီကနေ့လည်းပဲဒီလိုဒီလိုလေးပြောမိတာနဲ့ဆူပြန်ပြီတော်တော်အာမကြတဲ့ပုံကိုပဲတပီးမိုက်စိတ်ထဲမှာအဲ့ဒါလိုဖြစ်တယ်နောက်တစ်နေ့ရှင်မြတ်ကြီးဆုံးခံသွားတဲ့အခါကျဒီကိုယ်တော့ဆုံးခံမသွားဘူးဆုံးခံမသွားဘဲနဲ့ဘာလုပ်လဲဆိုတော့ပိပလိကူကြောင့်တစ်ခုလုံးမီးရှို့ပြလိုက်တယ်သွားရောဟမ်ဘလောက်တော်လဲနော် အဲ့ဒါဆရာကိုမုန်းလို့မလို့ကြောင်းသွားပြီးညိုးတာအဲဆရာကသူ့ကိုအကျိုးမဲ့ပြောတာလားအကျိုးရှိအောင်ပြောတာလားအကျိုးရှိအောင်ပြောတာသူကအသိပညာကမရှိတဲ့အခါကျတော့ဒါငါအကျိုးရှိအောင်ပြောတာပဲနောင်ကျအောင်ပြောတာပဲကုသိုလ်ပွားအောင်ပြောတာပဲလို့သူယောနိကမနတိကာရတင့်နေအောင်ဆင်ញံနှလုံးသွင်းတတ်ဖို့မရှိဘူးဒါကြောင့်မို့ အမျက်ထားပြီးတော့အဲ့ဒါကြောင်းမီးရှို့တယ်မီးရှို့တော့ကြောင်းတစ်ကြောင်းလုံးပြာကျဒါပေမဲ့အိုးတွေခွက်တွေကတော့မီးမလောင်လောင်မှမလားမလောင်တော့ဘာလုပ်တယ်လဲဆိုတော့အမေဒါတွေလည်းထားလို့မဖြစ်ဘူးဆိုအကုန်လုံးရိုက်ခွဲပြီးခဲ့တယ်ဩတော်တော်တော်တဲ့တတိပဲအဲ့တော့ရိုက်ခွဲပြခဲ့ပြီးကြောင်းကထွက်သွားအရင်မှကသဗ္ဗကျန်လာတော့ကြောင်းကလည်းပြာကျလို့အိုးတွေခွက်တွေကလည်းအကုန်လုံးကွဲလို့ အရှင်မြတ်ကြီး စိတ်မဆင်းရဲပေဘူးလားဘယ်ဆင်းရဲမလဲလောဘဒေါသမောဟကိလေသာကိုအမြစ်ပြအောင်ပယ်တတ်ထားတဲ့ယဟန္တာအရှင်မြတ်ကြီးမဟုတ်လားယဟန္တာအရှင်မြတ်များမှာစိတ်ဆင်းရဲတယ်လို့စိတ်ဆိုးတယ်ဆိုတာရှိသေးလားမရှိဘူးတန်ဝေကပွားရုံပဲဩငါတတိတနာเสียကောင်းလိုက်တာ တန်တရာမှာဒီအကုသိုလ်ကံရဲ့အကျိုးတရားတွေသူခံရတော့ဥမှာပဲတနာစရာတပိပါပဲလို့အဲ့ဒါလိုပဲဆင်ញင်နှလုံးသွင်းလိုက်တော့တယ်အဲ့ဒါဟာအရှင်မကတ္တဗလူမိုက်နဲ့ပေါင်းမိတာလူလိမ္မာနဲ့ပေါင်းမိတာလူမိုက်နဲ့ပေါင်းမိတာအကျိုးမယုတ်တင်တာတွေယုတ်သွားတာအဲ့ဒါမှဆင်ញင်စဉ်းစားဖို့ကောင်းတဲ့မေတ္တာကရုဏာရှေးရှုကားဖြင့် နာနာကျင်ခြင်းအပြစ်မြင်တိုင်းသွန်သင်တယုပန္ဒိမျိုးကို ရွှေအိုးညွန်ကြသူအလားသို့ဝတ္တဝစီကဆက်ဆန္ဒရမြတ်လအကျိုးတွေမေတ္တာကရုဏာရှေ့ထားပြီးတော့အပြစ်ကိုဖော်ပြပြီးဒီအပြစ်မျိုးနောက်မဖြစ်အောင်ရှောင်ကျင်ဖို့ရာအတွက်သွန်သင်ညွှန်ကြားဆုံးမတဲ့ဆရာသမားကိုကိုကအပြစ်မြင်မယ်ဆိုလို့ရှိရင်တော့ကို့အတွက်အကျိုးရမလားအကျိုးရုံမလား အကျိုးရုပ်မယ်အဲ့ဒါလို့မညာမတာ အပြစ်ပြဆုံးမတဲ့ဆရာကို နာနာစိကရအဲ့ဒါလို့စိကမှသာလဲမိမိရဲ့ချွင်းချက်တွေမိမိသိမှာမဟုတ်လားမိမိချွင်းချက်မိမိသိမယ်မိမိအပြစ်မိမိသိမယ်သိတဲ့အခါကျမှပြင်နိုင်မယ်ပြင်နိုင်မှလူကောင်းဖြစ်မှာမဟုတ်လားဒါကြောင့်အဲ့ဒါလို့ဆရာသမားမျိုးကို ရွှေအိုးလက်ညှိုးထိုးပြတဲ့ပုံကိုယ်လိုသဘောထားပြီးစိကရမယ်တဲ့နိတိနဝဘောတာရံယံပတ္တိဝိဇ္ဇတတိနံ နေကရှဝါဒိမေတာဝိဓာတိတံပါဏိတံပစေဓာတိတံပဇမာနတာတေယောဟောတိနပါပိယောတဲ့မကောင်းမလားဘာကောင်းတာဟမ်ဆိုမေတ္တာကရုဏာရှေရှုကားဖြင့်နာနာခြင်းခြင်း အပြစ်မြင်တိုင်းသွန်သင်တယုပန္ဒိမျိုးကိုပန္ဒိဆိုတာပါတော့ပညာရှိနော်ပန္ဒိမျိုးကိုရွှေအိုးညွန်ကြသူအလားသူဝတ်တော်စီကသက်ဆန္ဒ များလအကျိုးတွေဒီတော့နောက်တစ်ခုလူမိုက်ကိုပေါင်းသိခြင်းကြောင့်အကျိုးရောက်တာလူလိမ္မာကိုပေါင်းသိခြင်းကြောင့်အကျိုးရှိတာဘုန်းကြီးတို့ဂေါရမမြတ်စွာဘုရားဘုရားလောက်ဘဝကတစ်ချိန်မှာပါရဏသီပြည်မှာကုံတယ်ကြီးဖြစ်တယ်ရှိကကုံတယ်ဆိုတော့လှဲတွေနဲ့ကုံကူးသွားရတယ် တနေ့တော့အယတ်ဒေတာတခုကိုတခြားကုံတွေကြီးတယောက်နဲ့ကုံကူးသွားဖို့ရအချိန်ချင်းတိုက်ထိုင်းနေတယ်သွားကြမှာလည်းနည်းနည်းမဟုတ်ဘူးဟိုကုံတွေကြီးကလည်းလှင်း900သူကလည်းလှင်း900နဲ့ကုံတွေအပြည့်တင်သွားကြမှာဆိုတော့ကုံတွေနှစ်ဦးတိုက်ဆိုင်ပြီးတော့တစ်ချိန်နဲ့သွားလို့မဖြစ်တော့အချင်းချင်းညှိနှိုင်းကြတယ် gain မိတ်ဆွေ ကျွန်ုပ်တို့တော့နှစ်ယောက်အတူသွားလို့တော့မဖြစ်တော့ဘူးအချိန်ခွဲသွားမှဖြစ်မယ်ဖယားလောင်းဂုံတွေကတခြားဂုံတွေကြီးမေးတယ်ကျွန်ုပ်ကပဲယင်သွားရမလားအရှင်အတင်ကပဲယင်သွားရမလားယင်သွားမလားကြိုက်တာပဲရွေးပါအရင်သွားရင်လည်းသွားပါနောက်မှသွားရင်လည်းသွားပါဆိုတော့ဟိုကုံတွေကအတူပဲအရင်သွားမယ်အဲဒီလိုဆိုလို့ရှိရင်အတင်မဲ့အရင်သွားပါကျွန်ုပ်ကနောက်မှပဲတစ်လလောက်ခွာပြီးလိုက်ပါမယ်ဓမ္မအဆင်ပြေမယ် ဒီတော့ဟိုကုံတွေကသူကမြင်တာကဘလို့မြင်တယ်လဲလို့ဆိုတော့လင်္ကာရနဲ့သွားမယ်လမ်းလှဲစခန်းချတဲ့နေရာတွေမှာတစ်သီးသီးပဲဆိုလို့ရှိရင် သူများမခူးရသေးတဲ့တစ်သီးသီးပဲတို့ခူးရမယ်နွားတွေဆိုလို့ရှိရင်လည်းသူများနွားတွေမစားသေးတဲ့မြက်ကိုဥဖြာဖြာစားရမယ်သက်ဆိုင်ရာနေရာရောက်လို့ကုန်တွေရောင်းဝယ်ပြီဆိုပြန်လို့ရှိရင်လည်းပဲ တခြားဂုံတွေမရှိခင်တို့ဂုံတွေကိုအမြတ်များများတင်ရောက်နိုင်မယ်ဘုရားဂုံတွေလည်းဈေးပေါ်ပေါ်နဲ့တို့ဝယ်လာနိုင်မယ်ဘာကြောင့်လဲလို့ဆိုတော့တခြားဝယ်သူမရှိသေးတော့တို့ပဲဝယ်သူရှိသေးဈေးဥပေါက်ဆိုတော့ဈေးလျှော့ပြီးရမှာပဲဒါကြောင့်အရင်သွားတာကောင်းတယ်ဆိုပြီးရွေးလိုက်တာဒီကဖရာလောင်းကုံတွေကသူကတမျိုးမြင်တယ်ဘလို့မြင်လဲလို့ဆိုတော့ဟေးနောက်မှသွားရတာကောင်းတယ်ဒီနေရာမှာလည်းအတုယူစရာတော့ ဘာတိယူစရာလဲဆိုတော့ယောနိတော်မနတိကာရသင်တဲ့အောင်နှလုံးသွင်းခြင်းအစဉ်ပြေအောင်နှလုံးသွင်းခြင်းအကျိုးဖြစ်အောင်နှလုံးသွင်းခြင်းဆိုတဲ့နှလုံးသွင်းတတ်ပေါ့အမှန်တော့အရင်သွားရတာကကောင်းတာပေါ့ပိုးပြီးအများဆွရမယ်ဈေးတွေလည်းကြော့ပြီးရမယ်ပေါ့ဒါပေမဲ့ဖရာလောက်ကုံတွေကအေးနောက်မှသွားရတာတို့ကတပန်းသာတယ်ဟေ့ဒီလိုစဉ်းစားတယ် ဒီမှာပညာရှိဆိုတဲ့သကလုံးနဲ့ပညာမဲ့လူမိုက်ဆိုတဲ့သကလုံးအဲ့ဒီနှလုံးရဲ့ကြွားချချက်ကိုဘုန်းကြီးတို့ဒီမှာတင်းတင်းကြပ်ကြပ်တွေ့ရတယ်ဘယ်လိုစဉ်းစားလဲဆိုတော့အဲသူတို့ရှိကတော့ကောင်းတယ်ရှိကသွားတဲ့အခါကျတော့သူတို့ကတတိတိရတွေလည်းပဲဟင်းဟင်းဟင်းရတွေလည်းပဲဥစ္စာသူတို့ခူးရလိမ့်မယ်သူတို့ခူးတဲ့အခါကျတော့သူတို့ခူးတဲ့အခါမှာတရတွေကအကျန်းနေပဲများလိမ့်မယ်အနုနဲလိမ့်မယ် အဲ့ဒါတွေပဲသူတို့ခုချက်ပြုတ်စားသွားကြလိမ့်မယ်ဟောတို့သွားတဲ့အခါကျတော့တလလောက်ဆိုတော့သူတို့ခုတဲ့အတက်ကနေပြီးအညိုကလေးတွေထက်တော့ဟောသိရွက်နူကလေးတွေဟင်းရွက်နူကလေးတွေတို့စားရမယ်အဲ့ဒါအမျက်ထွက်တာပေါ့နောက်တစ်ခါနွားတွေလည်းပဲသူတို့နွားတွေကမြက်ကြမ်းကြီးတွေစားပြီးသွားလိမ့်မယ်သူတို့နွားတွေစားတဲ့မြက်ကြမ်းတွေကမှနေပြီးအငုတ်ကနေပြီးပြန်ပြီးတော့မျက်နူလေးတွေပေါ့ဟောတို့နွားတွေမျက်နူစားရမယ် သူတို့ကရှေ့ကသွားနေတဲ့အခါကျတော့ရေမရှိတဲ့နေရာမှာသူတို့ကရေတွင်းတွေတူးသွားရလိမ့်မယ်တို့ကနောက်ကလိုက်တဲ့အခါကျတော့သူတို့တူးသွားတဲ့ရေတွင်းတွေကရေတွေအပါလေးခတ်ရုံပေါ့ဟောစဉ်းစားဖို့မကောင်းဘူးလားအမျော်အမြင်ပညာမရှိတဲ့လူဒီလိုစဉ်းစားတတ်ပါမလားမစဉ်းစားတတ်ဘူးအဲ့ဒါထောက်ချင်းအပြင်ဒီလူကိုပဏိတခေါ်မလားဘာလခေါ်မလားအဲပဏိတပဲအမှန်တန်သိကြတယ် ဒုစရိုက်မျောဒုစရိုက်ရှောင်ကျင်ကြောင်းကျိုးမြင်၍ဟောမအကြောင်းအကျိုးမျောမြင်တတ်တဲ့ပညာနဲ့မပြည့်စုံဘူးလားအဲ့ဒါပြောတာဖြူစင်စိတ်ဓာတ်ဟောစိတ်ဓာတ်ကောမဖြူစင်ဘူးလားကြက်ရရွေးပါကျွန်တော်တို့ကခမမကြိုက်တဲ့အချိန်ကျွန်တော်တို့ကယူပါမယ်ဆိုတော့ဒါစိတ်ဓာတ်ဖြူစင်လို့မဟုတ်ဘူးလားအဲ့ဒါကြောင့်မလို့ပါဏိတာနိသဒေဝနာဒုစရိုက်ရှောင်ခြင်းကြောင်းကျိုးမြင်၍ ဖြူစင်စိတ်ဓာတ်သူတော်မြတ်ကိုစိကမိတင် ပေါင်းသင်ဆက်ဆံရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တာလွန်ထုမြတ်သည့်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ဒီလိုပုဂ္ဂိုလ်မျိုးစိကရမယ်မိဝဲရမယ်ပေါင်းသင်ဆက်ဆံရမယ်ဆိုရင်ကြီးပွားချမ်းသာရေးမဖြစ်ပေဘူးလားဖြစ်တယ်ဒါနဲ့ဟိုတကားကသွားနေရောရှိကသွားနေတဲ့အခါကျတော့သဲကန္တာရဲ ကန္တာရတဲ့သူတို့လှဲမောင်းမိရောဒီတက်ကန္တာရကမဖြတ်ကိုမနေရဘူးဒီနေရာဒီမြို့သွားမယ်ဆိုဒီဟာဖြတ်ကိုဖြတ်ရတယ်ဒါနဲ့တက်ကန္တာရတဲ့ဖြတ်တော့ရေအိုးတွေစင်အိုးကြီးတွေနဲ့ရေလှဲနှစီသုံးစီအပြည့်တင်သွားရတက္ကန္တာရဲ့ရေမပြောက်တခြားကတော့ကုန်ပစ္စည်းတွေတင်တခြားလဲတွေကတော့ရေ၄၅စီးကတော့အဲ့ဒီစင်အိုးကြီးတွေနဲ့ရေတွေအပြည့်တင်ပြီးတော့မောင်းရသွားကြတယ် သူလည်းအမျောမြင်ရှိပါတယ်သက်ကနာတဲ့ရေတူးလို့မရဘူးအဲ့ဒါမပြအောင်စဉ်းဝန်းနဲ့ရေတင်မှဆိုတင်သွားတာပဲနောက်သက်ကနာရအလယ်လောက်ရောက်တဲ့အခါကျတော့သူတို့နဲ့မြင်တဲ့ချင်းဆိုင်ကလှဲမောင်းလာတဲ့လှဲတအုပ်တွေ့တယ်ပြီးတော့အဲ့ဒီလူတွေကလဲပေါ်မှာကလူသုံးလူသုံးလျောက်အဲလူသုံးလျောက်ကထိုင်းပြီးတော့နောက်ကဒီကလူတွေကလိုက်လာတော့ ဒီလူတွေကကြာပန်းနေလဲပန်လို့ကြာပန်းနေလဲပင်ဆွဲလို့ကြာဆွဲတွေစားလို့ရေတွေကလည်းစိုးလို့ဒါနဲ့ဆိုင်မိကြတဲ့အခါသူတို့ကမလေးမိတ်ဆွေတို့ရေတွေလည်းစိုးလို့ကြာပန်းနေကြာဆွဲတွေကြာဥတွေနဲ့ဘယ်ကလာကြတာနော်အိုးဟိုကဟိုနာလာတာပါပဲကျွန်တော်တို့လာတာခမရတို့ကြည့်ရတာမိုးမိလာတဲ့နဲ့တူတော့အော်ဟုတ်သဘော ကြည့်ပါဦးဟိုးကတော်ရန်ညို့ညို့တွေ့တယ်မဟုတ်လားအဲတွေ့တယ်အဲ့ဒီတော်ရန်ညို့ညို့ကစပြီးဟိုဘက်မိုးတွေရွာလိုက်တာဗျာအိုင်နေလဲရေတွေကိုပြည့်နေတာပဲကြာပန်းနေနဲ့ကြာပွင့်နေနဲ့အမှန်တန်သားရပါတယ်ခင်ဗျားတို့အဲ့ဒီကြာမှာပဲချမ်းချမ်းသာသာစခန်းချကြပြီတော့သဘောကျသွားတယ်လှဲမှုကြီးလှဲမှုကြီးသဘောကျဟုတ်ပြီတို့တော့အဲ့ဒီကြာမှာပဲကြာကြာနာနာသာသာရရစခန်းချပြီးရေဝဝချိုဝဝတောက် ဒီလောက်တော့မိုးရွာနေတယ်ဆိုတော့နွားစာတွေလည်းပေါ်မှာပဲတို့အတွက်ဟင်းသီးဟင်းရွက်တွေလည်းပေါ်မှာပဲဒါနဲ့နောက်ဆုံးကလက်ကြီးတွေကတအိအိနဲ့လာတာတွေ့တော့အဲ့ဒီလာတဲ့ဒကာတွေကမေးတယ်နေသားမောင်မိတ်ဆွေတို့ဒီလက်ကြီးတွေကဝန်လေးပုံရတယ်ဘာတွေများတင်လာရေတွေပေါ့ဗျာဒီသက်ကန္တာတွေမလို့ကျွန်တော်တို့ရေတွေတင်းလာရတယ်အော်ခဲ့ကြတွေ့တယ်မဟုတ်လားကျွန်တော်ပြောတာဟိုမှာတော်တန်ညွညွအဲ့ဒီကြရေရပါပြီခမရတို့လက်အလေးခံလို့ဗျာဖြစ်မှဖြစ်ရတယ် အဲ့လိုပြောပြီးတော့အဲ့ဒီတကာတွေကသူတို့လမ်းသူတို့သွားပါလေရောဒါနဲ့လှဲမှုကြဟုတ်သဟေတို့များရှေ့ကြလို့ရှိရင်တော့ရေအိုင်နေလဲတွေ့မယ်ရေကောင်းရေသားနေလဲတွေ့မယ်မိုးတွေကလည်းယွာနေတယ်ဆိုတော့ဒီရေတွေတို့တင်လာတာဝင်လေရုံပဲအကုန်လုံးအိုးတွေခွဲရေအိုးတွေအကုန်လုံးခွဲပြီးလဲတွေပေါ့ပေါ့ပါပါနဲ့သွားလိုက်မလေးသဘောကျလိုက်တာဒါနဲ့တဖြည်းတည်းတဖြည်းသွား မောင်းလေတောရန်ကဝေးလေနောက်ဆုံးကြတောရန်ကိုမမြင်ရတော့တောရန်မမြင်ရလူတွေကလည်းမော့နွားတွေကလည်းမော့ရေကမတော့ရအာကောင်တွေက6နောက်ဆုံးကြတော့နွားတွေလည်းမသွားနိုင်ဘူးမသွားနိုင်တော့ရောက်ရနေရမှာရရပြီးတော့လှဲတွေဖြုတ်လူတွေကလည်းအားမရှိတော့လှဲအောင်ခွေးပြီးအိမ်နေကြရေစာလုံးလို့ လဲအောင်ခွေပြီးအိမ်နေကြတညလွန်သွားနောက်တနေ့ကျတော့အဲ့ဒီလှဲလူတွေနွားတွေတဲ့နေရာမှာဘာတွေတွေ့တယ်လဲဆိုတော့အယိုးပုံတွေပဲတွေ့တယ်တဲ့တဲဘူးရှက်သွားတာလားမသိဘူးဟမ်ဘာတော့ဘာတဲ့ဘယ်ကဘလူးကလာလို့ဟင် အဲ့ဒါနွားတွေနေရာလဲအယိုးပုံပဲရှိတယ်တဲ့လူတွေနေရာလဲအယိုးပုံပဲရှိတော့တယ်ဒါနဲ့ကဲတို့တို့ပြောကြစို့နောက်ကဖျားလောင်းလှဲကုန်တယ်တလားလောက်ရှိတော့လာတယ်လာတဲ့ခါကျတော့သူလည်းဒီလိုပဲယူဦးတွေအပြည့်စုံဦးတွေတင်လာတယ်သူကကန္တာရာတဲ့ဝင်တဲ့ကသူတပည့်တွေမှာထားတယ်အမောင်တို့ငါအမိတ်မရပဲနဲ့ ရေကလေးတလုတ်တော့မတော့ရတလက်ဆွန်းတော့အသုံးမပြုရရေတလက်ဆွန်းအသုံးပြုခြင်းတလုတ်တော့ခြင်းနဲ့ဆိုငါစီအမိတ်ခံရမယ်အဲ့ဒါရေတလက်ဆွန်းတလုတ်စာလောက်မှမင်းတို့မဖိတ်စေမစင်စေကြနဲ့အဲ့ဒါဒီခရီးဟာတဲကန္တရခရီးရေမရှိဘူးငါအမိတ်ရတဲ့အခါကျမှပဲမင်းတို့ငါအမိတ်တိုင်းမင်းတို့တောက်ရမယ်သုံးရမယ်အဲ့လိုဆိုပြီးတက္ကနာရဲဝင်သွားအခွန်အနေရကြတွေးပြန်ပြီအဲ့ဒီတကားတွေ ကြာပန်းနေဆွဲလို့ကြာရိုးတွေကိုက်လို့သပင်တွေလည်းရေတွေတစ်ဆက်ဆက်နဲ့လူတွေကလည်းစိုးရွှဲနေတာပဲအဲခုနတကလှဲပထမလှဲသမားတွေပြောသလိုပဲလှဲမှုကြီးကိုသူတို့ပြောကြတယ်ဒီလှဲမှုကြီးကတော့သူတို့မမေးပါဘူးမမေးပဲမမေးတော့သူတို့ကပဲစပြောတယ်အမောင်တို့ဘယ်ကနေပဲသွားကြမလို့ကျွန်တော်တို့ဗာရာဏသီပြည်ကဘယ်မြို့ကိုဂုံရောင်းဂုံွယ်သွားမလို့ အော်မောင်တို့ဒီလိုဆိုတော့ဟိုနောက်ကလှဲကြီးတွေက လေးလာကြီးလားဘာဖြစ်လို့ရေတွေလေအော်ဒုက္ခပဲဟိုမှာတွေ့တယ်မဟုတ်လားတော်ရန်ညို့ညို့အဲ့ဒီတော်ရန်ညို့ညို့ကဟိုဘက်ဆိုလို့ရှိရဲ့ရေကြီးပဲမိုးတွေမှာယွာလိုက်တာကျွန်တော်တို့ကြည့်ပါအဲ့တော့အလေးခံမနေပါနဲ့ခင်ဗျားတို့အိုးတွေသွန်ပါရေတွေသွန်ပါဒီတော့လဲမှုကဒီလူတွေကိုသေချာကြည့်တယ်သေချာကြည့်ပြီးတော့ ပြောတယ်မိတ်ဆွေတို့အမျောအမြင်ရှိတဲ့သဲကန္တာရခရီးသွားဟာရေကိုကိုယ်တိုင်မတွေ့ရမသုံးရသေးပဲနဲ့ရှိတဲ့ရေဘယ်တော့မှသွန်ရိုးပြည့်ရိုးမရှိဘူးဒါကြောင့်မလို့ကျွန်တော်တို့ဘယ်ရေမှမသွန်နိုင်ဘူးအဲ့ဒါဒီတိုင်းပဲယူသွားရမယ်မိတ်ဆွေတို့ကိုလန်းကိုသွားကြပါပြောလို့လိုက်တယ်အဲသွားကုန်ကြရောဒီကောင်လေးလွန်သွားတဲ့အခါကျတော့မှလှဲရက်ပြီးတော့လှဲမှုကြီးကပြောတယ် အမောင်တို့ရကြအောင်စောစောကလူတွေတွေ့တယ်မဟုတ်လားဟုတ်ကဲ့တွေ့လိုက်ပါတယ်သူတို့မိုးရေတွေရွှဲလို့ပဲဆရာကြီးကကျွန်တော်တို့ရေတွေသုံးပြက်ခဲ့ရတိတ်ကောင်းပါအဲ့ဒီကြမှာရေတွေခတ်အေးအဲ့ဒါဘောဒါငါပြောခြင်းလို့အဲ့ဒါကြောင့်မင်းတို့ရခန္ဓာအဲ့ဒီလူတွေမင်းကြီးပရမလူတွေမကြည့်ရင်နဲ့ကွယ်မကြည့်နဲ့အောင်မင်းတခြားမပြောပါနဲ့ မင်းတို့မိုးရွာမဲ့ဆိုလို့ရှိရင်မိုးသက်လေဆိုတာတိုက်တယ်မဟုတ်လားအာဟုတ်ပါတယ်ဆရာမိုးသက်လေတိုက်တယ်မိုးသက်လေများဘယ်နယူဇနာကနေပြီးတော့မင်းတို့တွေ့ရဖြစ်ရတယူဇနာကနေတွေ့ရဖြစ်ရပါတယ်ကြည်ကြည်သာသူတို့ပြောတဲ့တော်ရညိုညိုဆိုတာဘယ်တယူဇနာဝေးလဲကွယ်အဲမင်းတို့မြန်မိုးသက်လေတဲ့မိုးသက်လေထိတာများတွေ့လားမတွေ့ဘူးဆရာမိုးရွာစဉ် ကဲကြည်သားမှာအခုသူတို့ပြောတဲ့ပြောတော်တာညို့ညို့ကသုံးယူဇနာတောင်မဝေးပါဘူးမင်းတို့တိတ်တစ်ခုတွေ့ရမတွေ့ရဘူးဆရာလျှာစည်းလက်တာမိုးရွာတယ်ဆိုတာလျှာစည်းလက်ပြီးမှရွာတာမဟုတ်လားအဲ့ဒီလျှာစည်းလက်တာများဘယ်နှယူဇနာကနေပြီးမင်းတို့မြင်ရတယ်လေးငါယူဇနာနေပြီးမြင်ရတယ်ဆရာကဲသူတို့ပြောတဲ့ဟာဘယ်ဝေးလဲကွယ်လေးငါယူဇနာမြင်ရလားမင်းတို့လျှာတစ်ချက်လက်တာမမြင်ရဘူးဆရာမိုးချင်းတာများမင်းတို့ဘယ်နှယူဇနာများနေကြရသလဲ သုံးယူစနာဆရာကဲသူတို့ပြောတာသုံးယူစနာမှမိုးပဲမင်းတို့ဘယ်မိုးချိန်တာဘာကြားရလဲဘာမှမကြားရဘူးဆရာအဲ့ဒါခရီးသွားတို့လယ်သမားတို့ရဲ့အမှတ်အသားတိန်တေလေးအလျှက်စစ်ပင်စောမိုးတရောတဲ့တိန်တေဆိုတာတိန်ကိုသုံးယူနာလှမ်းတွေးရတယ်တဲ့လေအစ်ဆိုတာအစ်ဆိုတာဧကမိုးသက်လေကိုတယူဇနာကနေပြီးတော့တွေးရဖြစ်ရတယ်တဲ့ လျှက်စစ်ပင်စောတဲ့လျှက်စစ်ကိုငါးယူဇနာက၄၅ယူဇနာနေပြီးတော့မြင်ရတယ်တဲ့မိုးတရောတဲ့မိုးတန်ကိုသုံးယူဇနာကနေပြီးကြားရတယ်အဲ့ဒီပညာရှိအမှအလားအရာသူကပြောတာကဲအဲ့ဒီဘဟုတ်တုတာကိုရှိဖို့မလိုဘူးလားလိုတယ်ဟိုရှိရသွားတဲ့လှဲမှုအဲ့ဒီဘဟုတ်တုတာရှိရလားမရှိပါဘူးမရှိခံဖို့မဟုတ်ဘူးလား အဲ့ဘ ਹੁ တုဒမရှိရင်ခံမယ်ဒါပဲသူသက်ဆိုင်ရာဘ ਹੁ တုဒမရှိရနော်ခံမယ်ဒီတော့ဘာဝတိစင်သာလောကုလောကီနှလီတို့ဘအကျိုးများသည့်တရားကြံငံအတန်တန်ဟူသင်အံကြံကြည့်ပညာပြည့်၍ဘ ਹੁ တုဒရှိခြင်းသည်လည်းဥဒ္ဓမချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ အခုဒီဘဟုတုတ္တဟာတရားကျမ်းဂန်တွေကမဟုတ်ပြီဘူးလားအဲမြတ်စွာဘုရားတရားတော်ဒေသနာတော်တွေကဧည့်သည်လို့လောကီကြီးပွားရေးကစပြီးလောကုတ္တရာကြီးပွားရေးအထိအကုန်ပါတယ်မသိကြလို့ကဲဒါထားတော့မောင်းလို့ဒီတိုင်းဆိုလို့ရှိရင်သူတို့ပြောတဲ့ရေဆိုတာရှိပါမလားမိုးဆိုတာရွာပါမလားမဟုတ်နိုင်ဘူးဆရာမဖြစ်နိုင်ဘူးအေးအဲ့ဒါတစ်ချက်ွယ်တယ်နောက်မင်းတို့ငါပြောမယ်အဲ့ဒီလူတွေမင်းတို့သေချာကြည့်လိုက်ကြလား တယောက်မှမျက်တောင်မခတ်ဘူးတဲ့ဟုတ်တယ်ဆရာတတိပြီးမဲ့လူကပြောတယ်ဟုတ်တယ်ဆရာမျက်တောင်မခတ်ဘူးဒီလူတွေအကြောက်အရွံ့လည်းမရှိဘူးဟုတ်တယ်မယုံဘူးမကြောက်ဘူးမျက်စိတွေကလည်းหนีလို့မဟုတ်လားหนีလို့ဖနှောက်တွေကလည်းမရှိဘူးလားရှိတယ်အဲကြည့်ကွယ်လူသားမဟုတ်ဘူးဘလူတွေကွယ်အဲ့ဒါမင်းတို့လှည့်စားမလို့လာတာ အဲ့ဒီတော့အဲ့ဒါလေးငါသတိပေးခြင်းလို့မင်းတို့လှဲရရခိုင်းတာကောင်းပြီကဲသတိဝိရိယနဲ့မောင်းပြီးတော့ဘယ်သူမှရေတစ်စက်ကမှမတော်နဲ့မတော့နဲ့အဲ့လိုဆိုပြီးတော့လှဲမှုရိယခေါ်သွားတယ်ခေါ်သွားပြီးတော့ရှေ့မလမ်းမကန်ရောက်တဲ့အခါကျတော့ဟိုမှာတွေ့ပါလေရောအယိုးဘုံနေရောလှဲတွေကလည်းဒီတိုင်းကြီးကုန်နေအပြည့်နဲ့တွေ့တော့မှကာယအမောင်းတို့ကြီးဟောဒီမှာ ခဏအကောင်နေအစားခံလိုက်ရတဲ့တို့ရှိကသွားတဲ့တို့မိတ်ဆွေလှဲမှုကြီးကုံတယ်ကြီးပေါ့အကုန်ကုန်ပြီလူရောနွားရောကုန်ကုန်ပြီအဲ့ဒီတော့မမပြောမနေနဲ့တို့ပေါ်အဖိုးနေတဲ့ကုံတွေချကွဲသူတို့လှဲပေါ်ကအဖိုးတန်တဲ့ကုံတွေတို့လှဲပေါ်တင်းကွဲတို့လှဲတွေထဲမှာတချို့နည်းနည်းနှုံနဲ့နဲ့လှဲပါတယ်အဲ့ဒါတွေထားပြခဲ့သူတို့တဲ့ကောင်းတဲ့လှဲတွေယူကောက်ကိုင်းလောက်ကွဲဆိုဟောယူသွားကြတယ် ယူသွားကြပြီးတော့လူရနေရလူရမြို့ရောက်တဲ့အခါကျတော့ဂုံတွေရောက်လူအပ်တဲ့ဂုံတွေဝဲပြန်လာဗာရဏသီရောက်အာချမ်းသာလို့ရှိကြတဲ့တိုးတက်ပြီးချမ်းသာပြိုင်ဘက်ကလည်းမရှိပြိုင်မဲ့ရှိတဲ့အခါကျတော့ဂုံတွေကလည်းဈေးဆူသလောက်ရမြန်မာပြည်လို့ပေါ့လေဒီမှာလည်းဆိုသလောက်ပေးနေရတာပဲမဟုတ်ဘူးလားဟုတ်ကလားဆိုသလောက်ပေးနေရတာ တရားတရားစာချုပ်စာတမ်းနဲ့ပေးရတာတောင်ရှိသေးတယ်စာချုပ်စာတမ်းနဲ့ပေးရတာတောင်ရှိတယ်မလေးမပြောပါဘူးမပြောပါဘူးဒီတိုင်းရောက်ပြောနေလို့လည်းဖြစ်သေးဘူးဒီတော့ကိုင်းအဲ့ဒီမှာကြည့်အကြောင်းအကျိုးမြုံမြင်တတ်တဲ့ပညာရှိသူတော်ကောင်းနဲ့ပေါင်းသင်းဆက်ဆံရတဲ့ဂုံတယ်ငယ်သားတွေမချမ်းသာဘူးလားချမ်းသာတယ်ကြီးွားတယ် အကြောင်းအကျိုးအမျောအမြင်မရှိလို့မို့လို့မသိတတ်တဲ့ဘာလဂုံတယ်နဲ့ပေါင်းတင်ဆက်ဆံရတဲ့ဂုံတယ်ငယ်သားတွေဘာဖြစ်ကုန်ကြလဲဘလောက်ကြအောင်ဆင်းရဲလဲမှတ်ထားအဲ့ဒါအမျောအမြင်မရှိတဲ့လူကိုဥဆောင်ခိုက်ရင်တော့အဲ့ဒါလိုပဲဆင်းရဲမှာပဲဩဒါရည်စရာလား ကဲအဲ့ဒီမှာကြည့်ပါမဟုတ်ဘူးလားလို့အဲအဲ့ဒါသက်ဆိုင်ရာကိစ္စမှာအမျောအမြင်ပညာမရှိတဲ့ဘာလကိုဘာလဥဆောင်ရင်တော့အဲ့ဒီနောက်လိုက်ငယ်သားကတော့ဆင်းရဲပြီဆိုတာသိကြပြီဟုတ်ကဲ့လားအဲ့ဒီကဒေသနာတော်က950နိပကအပန္နကသဒေသနာတော်တဲ့မယုံရင်လှန်ကြည့်ကြအဲ့ဒီမှာနော် ဒါကြကြဘုန်းကြီးကဂျာမန်ပြောတယ်ဒီမစိုးလို့ပြောရတယ်နော်အဲ့ဒါတော့ဒီစာအုပ်ထဲမပါဘူးနဲ့တူတယ်မပါဘူးနဲ့တူတယ်ဒါတော့အဲတတိထားစရာမကောင်းဘူးလားတတိထားစရာကောင်းသည်ရှေ့မှာဘိုးတတိထားဖို့ဘိုးမကောင်းဘူးလားဘာကြောင့်တော့ဟုတ်ကဲ့လားနော်ရှေ့မှာတတိထားစရာဘိုးကောင်းသည်ဟုတ် နိုင်ငံရေးပါတီတွေဘုန်းကြီးဒီတရားဟောပေးမယ်မကောင်းဘူးလားအဲအဲ့ဒါကြောင့်မလို့ဆိုအာသေဝနာစဘာလာနံအာသေဝနာစဘာလာနံပန္တိဒါနိစသေဝနာပန္တိဒါနိစသေဝနာပူဇာစပူဇနေယနံပူဇာစပူဇနေယနံဧတံမင်္ဂလမௌတ္တမဧတံမင်္ဂလ ထိုဒေဝတိ ။ရာဒီနှုံးတိုင်းခေါ်ရင်ဒီမင်္ဂလာဘရော့ပြီးမလဲ။အခုမှနှစ်မင်္ဂလာပဲပြီးသေးတယ်မဟုတ်လား။နော်။အဲတချို့မင်္ဂလာကြတော့ဒူရိုပေါ့ဒူရိုချင်းချင်းပဲဝတ္ထုတွေတာရကတွေမထဲပဲနဲ့သဘောတရားပဲပြောကြသွားမယ်တချို့မင်္ဂလာလောက်ပဲပုံမြင်တာရကဝတ္ထုတာရကနဲ့ပြောရမယ်ဒီကနေ့ဒီလောက်ဆိုဒီလောက်ပြီအချိန်လေးတိတ်များသွားရင်အထုတ်ချိန်နဲလိုက်မယ် ဒါကြောင့်ခွန်ကြီးတို့တရားနာပရိသတ်ဟာရှင်တော်မြတ်ဘုရားမိန့်ကြားတဲ့ကြီးပွားချမ်းသာရေးတရားဒီတရားမှလာတဲ့လူမိုက်ကိုမပေါင်းသင်းတဲ့ပညာရှိကိုသာပေါင်းသင်းမှာပူဇော်တိုက်သူကိုပူဇော်ပါဆိုတဲ့မင်္ဂလာကိုသေသေးချာချာနားလဲသဘောပေါက်ပြီးတော့ပေါင်းသင်းတဲ့လူနဲ့ပေါင်းသင်းသင်းတဲ့လူနဲ့ပေါင်းသင်းပြီးမပေါင်းသင်းသင်းတဲ့လူနဲ့မပေါင်းသင်းမဲ့ရှောင်ကျင်ခြင်းအပြင်လောကုတ်လောကီနလီတို့ဘအကျိုးများနိုင်တဲ့သူတော်စင်များဖြစ်ကြပါစေ။ အစရသို့ဒီကနေ့1350ပြည်နှစ်နှောင်းတကူလာဇန်9ရက်1989ခုနှစ်အေဗီလ14ရက်မွန်းလွယ်3နာရီထိုး5မိနစ်အလိုမှာဘုန်းကြီးတို့တရားဝဲစသည်3နာရီထိုး5မိနစ်အလိုမှာတရားဝဲစသည်ဘာတရားဟောရမလဲ ဗုဒ္ဓမြတ်စွာဤကြီးပွားချမ်းသာရေးတရားဟုတ်ကဲ့လားမနေ့ကဘယ်အချက်ပြောသွားခဲ့ပါလိမ့်မလဲအာဒေဝနာစဘာလာနံပန္တိတာနိစဒေဝနာနော်ဘာလနံလားဘာလာနံလားဘာလာနံဘာလဆိုတာဘယ်လိုပုံကိုမျိုးခေါ်တာတော့ လူမိုက်ဆိုတာဘယ်လိုဟာကိုဆိုလိုတာတော့အသက်ရှင်ယုံမျှအသက်ရှင်နေရတဲ့ပုဂ္ဂိုလ်ဒါပါဠိဘာမှမသိဘူးတဲ့အဲ့ဒါပါဠိပဲအဲ့ဒီပါဠိနဲ့ပေါင်းသင်းမိဝဲစိကမယ်ဆိုလို့ရှိရင်ကြီးပွားချမ်းသာကြောင်းမဟုတ်တော့ဘူးပျက်စီးဆုပ်ယုပ်ကြောင်းပဲဒီလိုမဟုတ်လား ဆုံးယုတ်ဆင်းရဲကြောင်းပျက်စီးဆင်းရဲကြောင်းဖြစ်တယ်တဲ့အဲ့ဒီဘာလနဲ့မပေါင်းသင်းမမီဝဲမဆက်ဆံမှုဆိုလို့ရှိရင်တော့ကြီးပွားချမ်းသာကြောင်းမင်္ဂလာပဲတဲ့ပညာရှိသူတော်ကောင်းဆိုလို့ရှိရင်တော့မလုပ်ရမလဲပေါင်းသင်းမီဝဲစိကဆက်ဆံပါတဲ့အဲ့ဒါလိုပေါင်းသင်းမီဝဲစိကဆက်ဆံတယ်ဆိုလို့ရှိရင်တော့ဘာဖြစ်မလဲ ကြီးပွားချမ်းသာကြောင်ဖြစ်ပါမယ်နော်မနေ့ကပညာရှိသူတော်ကောင်းလှဲကုန်သည်လှဲမှုနဲ့ပေါင်းတဲ့ငယ်သားတွေဘာဖြစ်ကြတော့ချမ်းသာကုန်ညကြီးပွားကုန်ညတယ်ဟုတ်ကဲ့လားကြီးပွားချမ်းသာကုန်ညတဲ့မင်္ဂလာတွေဖြစ်မသွားဘူးလားဖြစ်သွားသည်တဲ့ဒါကြောင့်ပေါင်းတင်ဆက်ဆံတယ်ဆိုလို့ရှိရင် ပညာရှိသူတော်ကောင်းကိုသာရှားပြီးပေါင်းသင်ဆက်ဆံပါတဲ့ပညာရှိသူတော်ကောင်းပေါင်းသင်ဆက်ဆံမှုရှားမရရင်လူမိုက်ကိုတော့မပေါင်းသင်ပါနဲ့တဲ့တိုက်တယောက်တည်းပဲနေပါတဲ့လူမိုက်နဲ့ပေါင်းသင်တာတဲ့စာနဲ့စာပေါင်းသင်တာနဲ့စာတယ်ဆိုလို့ရှိရင်တော့တယောက်တည်းနေတာကပဲကောင်းပါသေးတယ်တဲ့ဟုတ်ကဲ့လားအရှင်မဟာကတ္တပကြီးပါလား အရှင်မြတ်ကြီးကတကယ်သီလသမာဓိပညာအကျင့်သိက္ခာနဲ့ပြည့်တဲ့ပုဂ္ဂိုလ်တပည့်မိုက်နဲ့သွားပြီးပေါင်းသင်းမိတာနဲ့သူခမညာဘာဖြစ်ရဒုက္ခရောက်ရတယ်ဟုတ်ကဲ့လားဒါကြောင့်မလို့ဘာလဆိုတဲ့လူမိုက်ဟာမပေါင်းသင်းမဆက်ဆံတဲ့ပုဂ္ဂိုလ်ပေါင်းသင်းဆက်ဆံတဲ့နဲ့ပညာရှိသူတော်ကောင်းမှမတွေ့ဘူးဆိုလို့ရှိရင်တော့တပါးတည်းတယောက်တည်းနေပါတဲ့ သရင်စေနာတိကိစေယတေယံတတိတမတနောသရင်စေနာတိကိစေယတေယံတတိတမတနောဧကစရိယံဒံလံကိရာနတ္ထိပါလေသဟာယတာဇေအကဲ၍သရံအပေါင်းအဖော်တယောက်ကိုပေါင်းဖော်ဖို့ရာရှာဖွေသည်ရှိသော သေယံမိမိတဲ့တာလွန်တဲ့ပုဂ္ဂိုလ်ကိုတော်၎င်းအတ္တနောမိမိဤအတ္တနာမိမိနှင့်တရိတံတူမြကိစေယအကယ်၍မယညာအံဟောရှာဖွေလို့ရှိရင် ပေါင်းဖို့သင်ဖို့ရှာဖွေတဲ့အခါမှာမိမိတဲ့သီလသမာဓိပညာအပြစ်ကင်းတဲ့အရည်အချင်းတွေတာတဲ့ပုဂ္ဂိုလ်ကို ဖြစ်စေတဲ့ ဒါမှမဟုတ်ဆိုမိမိနဲ့ဓာန်တူပုဂ္ဂိုလ်ကို ဖြစ်စေတွေ့တယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်နဲ့ပေါင်းသင်းပါတဲ့တကယ်လို့မိမိလောက်မှသီလသမารိပညာအရေးချင်းသိက္ခာမပြည့်စုံတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးသာရှားလို့ရတယ်ဆိုလို့ရှိရင်တော့မပေါင်းသင်းပါနဲ့တဲ့ဧကစရိယံတံလံကိရာနတ္ထိပါလေသဟာယတာဘာလေသူမိုက် သဟာယတာပေါင်းဖော်ခြင်းသည်နတ္ထိမရှိဧကစရိယံတယောက်ထီးသည့်ဓမ္မံခိုင်ခိုင်မြဲမြဲစရေကျင့်ကြံကြုတ်ကိုအထုံနေရ၏တဲ့ကိုယ့်ရဲ့သာသူဒန်းတူလူတွေ့တယ်ဆိုလို့ရှိရင်ပေါင်းသင်းပါတဲ့ကိုယ့်ရဲ့ညံ့တဲ့ပုဂ္ဂိုလ်သွားမပေါင်းသင်းနဲ့တဲ့ညံ့တဲ့ပုဂ္ဂိုလ်နဲ့သွားပေါင်းသင်းရင်လူညံ့ပဲဖြစ်မှာပေါ့ဒါပြောတာ အဲ့တော့ညံ့ယုံမဟုတ်ဘူးမိုက်သေးတယ်ဆိုလို့ရှိရင်တော့အဲ့ဒီလူကိုလုံးဝအပေါင်းအသင်းမပြုတ်ပါနဲ့ဝေးဝေးကရှောင်ပါတဲ့ဒါကြောင့်မလို့ကိုယ့်တဲ့သာသူတန်တူလူတွေ့မူပေါင်းသင်းလေ ကိုယ့်တဲ့သာသူတန်တူလူတွေ့မူပေါင်းသင်းလေထိုသူနှစမတွေ့ညာတပါးအေးလူမိုက်ကူကမပေါင်းညရှောင်ရှားဝေးဝေးနေတချို့မှရှိတယ်မဟုတ်လား လူတော်လေးတွေပညာရည်ချင်းလဲတော်တယ်မိဘစကားနားထောင်လို့လိမ္မာရေးကြလဲရှိတယ်ဒါပေမဲ့လို့တခါတရံမှလူမိုက်နဲ့ပေါင်းသင်းမိသွားပြီဆိုလို့ရှိရင်တော့ရှိတဲ့ပညာအည်ချင်းတွေလည်းပဲပြုတ်ပြီးငုတ်သွားလို့လိမ္မာတဲ့အည်သွေးတွေလည်းယော့လို့မိုက်သွေးဝင်မသွားဘူးလားအဲမိုက်သွေးဝင်သွားအဲ့ဒီအခါကျတော့တချို့ဆိုကြပါစို့10တန်းအထိ ဂုံတူးတွေနဲ့ရလာတဲ့တချို့လဲလူရည်ယွန်းရလာတဲ့တက္ကသိုလ်ရောက်တဲ့အခါကျတော့မှောက်မှောက်မှားမှားလူမိုင်းနဲ့ပေါင်းသိမိလို့မို့ပထမနှစ်လည်းမအောင်ဒုတိယနှစ်လည်းမအောင်တတိယနှစ်ဆိုတာဘယ်နေမှမသိသေးဘူးစတုတ္ထနှစ်ဆိုတာအိမ်မက်တောင်မဲ့လို့မရသေးဘူးမရှိပေဘူးလားဘာဖြစ်လို့တော့လူမိုင်းနဲ့ပေါင်းသိမိလို့အကျိုးများသွားကြတာနော်ကြီးပွားချမ်းသာကြောင်းတရားလက်တွေ့တွေ့သွားတာလား ပျက်စီးဆုံးယုတ်ကြောင်းတရားလက်တွေ့တွေ့သွားတာပေါ့ဟုတ်ကဲ့လားအဲ့ဒါကိုနိဗ္ဗာန်တော်မှာကြေးသာလေးရပင်စာလဘယင်ကြီးကိုဆုံးမစကားပြောတာမှာအဲ့ဒီအချက်ကလေးပါတယ်ဘလို့ပါလဲဆိုတော့လိမ္မာတဲ့ကြေးသားကဘယ်လိုပြောသလဲလို့ဆိုတော့ဥတိမေသံကုသကေနယောနရောဥပနရှတိ ကုသာပိပုတိဝါယန္တိဧလုံဧဝံဘာလူပသေဝနာအရှင်မင်းကြီးတဲ့ငါးပုတ်ကိုတမန်မြက်နဲ့ထုတ်ရင်တမန်မြက်ပါအပုပ်နာနမရီတဲ့ထို့အတူပင်သူမိုက်နှင့်ပေါင်းသင်းနဲ့မိုက်စိတ်ဝင်ကာသူမိုက်သာဖြစ်ရပါတော့သည်တဲ့ဟုတ်ကဲ့လားတမန်မြက်ဘာထုတ်ငါးပုတ်ကိုတမန်မြက်နဲ့ထုတ်ရင်ဘာဖြစ်တယ် ဓမ္မမြတ်ပါပုံနာနာပါတယ်တဲ့အဲ့ဒီအတိုင်းပဲသူမိုက်နဲ့ပေါင်းတင်လို့ရှိရင်အဲ့ဒီပေါင်းတင်တဲ့ပုဂ္ဂိုလ်လည်းပဲမိုက်စိတ်ဝင်ပြီး သူမိုက်ပဲဖြစ်သွားပါတယ်တဲ့လူညံ့ပေါ့မဟုတ်လားအကုန်လုံးအရေအသွေးတွေရော အကျင့်စာရိတ္တရောညံ့မကုန်ဘူးလားညံ့ကုန်တယ်အပေါင်းတင်ကောင်းလို့နော် ဗုတိမေသငါပုဂ္ဂိုလ်ကုသကေနတမန်မြက်ဖြင့်ယောနရောအကျဉ်သူသည်ဥပနယတိထုတ်၏တတထိုသူဤကုသပိတမန်မြတ်တို့သည်လည်းပူတီဝါယံတိအပုပ်နှံလှိုင်ကြကုန်၏ဧဝံဤအတူဘာလူပသေဝနာလူမိုက်နှင့်ပေါင်းသင်းမိဝဲဆက်ဆံခြင်းကိုတထဘာမအာ၏တဲ့ဒီတိုင်းပဲမှတ်ပါတဲ့တခါဆက်ပြီးတော့ကျေးသားက ပင်သာလဘရင်ကြီးကိုပြောကြပြတယ်အရှင်မင်းကြီးတောင်တလာပန်းကိုပေါက်ဖက်ဖြင့်ထုတ်လင်ပေါက်ဖက်ပါပန်းရနာမှွေးကြိုင်ပါသည်ထို့အတူပင်ပညာရှိသူတော်ကောင်းနှင့်ပေါင်းသင်းလင်သူတော်စိတ်ဓာတ်အရှိန်ဟကသူတော်သူမြတ်ပင်ဖြစ်ရပါသည်မကောင်းဘူးလားဘာကောင်းတာလဲပညာရှိနှင့်ပေါင်းသင်းခြင်းကြောင့် ပညာရှိသူတော်ကောင်းအရှင်တတ်ပြီးတော့သူမြတ်စိတ်ဝင်ပြီးသူတော်သူမြတ်ဖြစ်ရတယ်ဆိုတဲ့သဘာဝဟာမမှန်ဘူးလားရွှေပင်နာတော့ရွှေကြီးပဲတဲ့ဒါကြောင့်ရွှေပင်နာဖို့လိုတယ်တကရင်စပလာတေနယောနရောဥပနယတိပတ္တာပိသူရပိဝါယန္တိဧဝံဒီရူပဒေဝနာ တကရံတောင်းတလာပန်းဟုပလာသေနာပောက်ဖက်ဖြင့်ယောနရောအကျဉ်သူသေးဥပနရှတိထုတ်ဤတတ္တထိုသူဤပတ္တာပိတောင်းတလာပန်းဟုထုတ်သောပောက်ဖက်တို့သည်လည်းသူရပိဝါယံတိမှုေးတကြိုင်ကြိုင်သိဟနှလှိုင်ကြကုန်ဤဧဝံဤအတုဒီရုပသေဝနာပညာရှိသူတော်ကောင်းကို ပေါင်းတင်းမိဝဲစိကခြင်းကိုတတ္တဗမ္မအာဤဒါကြောင့်မို့ လူမိုက်ကိုဝေးကရှောင်ပါတဲ့လုံးဝမပေါင်းသင်းမဆက်ဆံပါနဲ့တဲ့ဆိုကိုတက်တာသူဒန်းတူလူတွေ့မှုပေါင်းသင်းလေထိုသူနှစာမတွေ့ညာတပါးဒီသာနေလူမိုက်ကိုက မပေါင်းညာရှောင်ရှားဝေဝေနေသို့ပညာမဲ့သူစိကမှု ထိုသူဆင်းရဲသည်ပညာရှိအားသိကညာဤဘဝချမ်းသာသည်သို့မနေ့ကအဲ့ဒါဘာပုံစံထုတ်ပြခဲ့တော့ လူမိုက်လူအားလှဲမှုကောင်းဆောင်တဲ့လှဲကုန်သည်နဲ့ပညာရှိသူတော်ကောင်းအမျော်အမြင်ကြီးမားတဲ့လှဲမှုကောင်းဆောင်တဲ့လှဲကုန်သည်တဲ့ဟုတ်တယ်မဟုတ်လားလူမိုက်လူအားကောင်းဆောင်တဲ့လှဲသားလှဲသား900ဘာဖြစ်သွားတော့သေကြေပျက်စီးကုန်ကြသည်ဟုတ်ကဲ့လားဘာဖြစ်လို့များသူတို့သေကြေပျက်စီးကြသလဲ သေကြေပျက်စီးသည့်အထိဆင်းရဲနဲ့ကြုံရရတာဟာသူ့သက်ဆိုင်ရာလုပ်ငန်းကိစ္စမှာကျွမ်းကျင်မှုမရှိတဲ့အမျောအမြင်နဲ့တဲ့လူမိုက်လူအခေါင်းဆောင်နာကိုနောက်ကလိုက်ရလို့မဟုတ်ဘူးလားပါရိမှန်တာလဲအဲလူမိုက်လူအအမျောအမြင်မရှိသူမိမိ သက်ဆိုင်ရာကိစ္စမှာမကြွမ်းကျင်သူကိုရှေ့ကထားပြီးနောက်ကလိုက်ရင်တော့သေပြီအထိဒုက္ခရောက်ရသည်ဆိုတာအဲ့ဒီလဲကုန်သည်များကို ကြည့်ကြပြီတော့မဟုတ်ဘူးလားဒါကြောင့်ဆိုင်ရာကိစ္စကြာနာမမြင်မကြွမ်းကျင်သူစိကမူထိုသူဆုံးရှုံးသည်မကြိုက်ပြီဘူးလားမူလပဏာတသုလဂောပါလကတုတ်က စာမျက်နှာနံပါတ်286ဘုရားဟောထားတာဒီဆောင်ဘုတ်ကအခုမှရေးတဲ့ဆောင်ဘုတ်မဟုတ်ဘူး1332ခုနှစ်ကတည်းကရေးထားတဲ့ဆောင်ဘုတ်ရှေ့ကျော်မြင်ပြီးရေးထားတာဟုတ်ကလား1332ခုနှစ်ကဆိုတော့ဘယ်လောက်ကြာသွားလဲ16နှစ်ကြီးများတောင်ကြာသွားပြီနော် ဘုရားဟောတရားဆိုတာဘယ်တော့ခါမှမှားတယ်လို့မရှိဘူးတဲ့ဆိုင်ရာကိစ္စကြနာမမြင်မကြွမ်းကျင်သူစိကမှုထိုသူဆုံးရှုံးသည်နော်အဲ့ဒီတော့ကဘယ်အခါမှဟောတာလဲသူတော်ရှင်မဟာစီဆရာတော်ဘုရားကြီးရဲ့ပူဇော်ပွဲမှာအမြတ်ဆုံးပူဇာဆိုတဲ့တရားအနေနဲ့ဟောတာအဲ့ဒီထဲမှာဒီဆောင်မှုပါသည် ဆိုင်ရာကိစ္စကြာနာမမြင်မကြွမ်းကျင်သူစိကမှုထိုသူဆုံးရှုံးသည်ပစ္စည်းလည်းဆုံးအသက်လည်းဆုံးသာသမီလည်းဆုံးဆွေလည်းဆုံးမျိုးလည်းဆုံးတကြီးလည်းဆုံးဟမ်ဆရာလည်းဆုံးဟုတ်ကလားသို့ဆံရာကိစ္စဆံရာကိစ္စကြာနာမမြင်ကြာ မကြွမ်းကျင်သူစိကမှုထိုသူဆုံးရှုံးသည်ဆိုဒါမိမိသက်ဆိုင်ရာကိစ္စမှာကြာကြာနာနာသိမြင်ကြွမ်းကျင်တဲ့ပုဂ္ဂိုလ်ကိုစီးကပ်ပြီးဆိုလို့ရှိရင်တော့ဘယ်နဲ့နေမလဲ။ ကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ဟုတ်ကဲ့လားအဲ့ဒါဘယ်မှာများတာရကတွေ့ရတော့အမျောအမြင်ကြီးမှပညာဉာဏ်ကြီးမှလို့သူ့သက်ဆရာကိစ္စမှာကျွမ်းကျင်တဲ့လှဲမှုကြီးနဲ့နောက်လိုက်တယ်ကြည်ပြီးသိရတယ်မဟုတ်လားဟုတ်ကဲ့လားအဲ့ဒီမှာမူလဘာဏတပါဠိတော်သုလဂောပါလကသုတ်မှာ နွားချောင်းသားနှစ်စားကိုမြတ်စွာဘုရားကဥပမာထားပြီးခေါ်တာနွားများစကြက်စားရဖြစ်တဲ့စကြက်နဲ့ပတ်သက်လို့လိမ္မာကျွမ်းကျင်မှုရှိတာနွားချောင်းဖြတ်ကူမြစ်ဖြတ်ကူတဲ့အခါမှာဘယ်နေရာကဖြတ်ကူးတယ်နဲ့ဘယ်နေရာကဖြတ်မကူးတယ်မူလို့အမျော်အမြင်ပညာရှိတဲ့နွားချောင်းသားနဲ့အဲ့ဒါလို့စိတ်မသိကမ်းမသိ စိတ်မသိကမသိအယံလောက်တဲ့အမျော်မြင်ပညာနဲ့တဲ့နွားကြောင့်သာဒီနှစ်ခုကိုဥပမာထားပြီးမြတ်စွာဘုရားကဒီစကားမိန့်ကြားတာဒါကြောင့်ဆံရကိစ္စကြာနာတိမြင်တကြွမ်းကျင်သူစိကမှုထိုသူကြီးပွားသည်ဆိုဆံရကိစ္စကြာနာတိမြင်တကြွမ်းကျင်သူစိကမှု ထိုသူကြီးပွားသည်ထိုသူကြီးပွားသည်သို့ဘယ်နေရာမှာသဆိုအမြဲတစေလူမိုက်နဲ့ဘယ်ဘဝဘယ်ချိန်ဘယ်အခါမှလူမိုက်လူအနဲ့မပေါင်းရမဆုံရမသိမပေါင်းသိရပါလို့ဤ ပညာရှိသူတော်ကောင်းနဲ့သာတွေ့ကြုံဆုံစည်းပေါင်းသင်းဆက်ဆံရပါလို့ဤလို့ဆုတောင်းရရင်မကောင်းဘူးလားတောင်းမြတောင်းမှုရလားဘယ်တော့မှတောင်းမှုတော့ဟုတ်ကဲ့လားဒီရန်ပတ္တိသူနေဒီရန်ဒီရေနာသဟတံဝတေဒီရေနာလပတံလပတံကရေတံစရောစယေ ဒီရန်ပညာရှိသူတော်ကောင်းကိုပတ္တိပတ္တိယတွေ့ကြုံဆုံးစည်းရပါလို့ဤဘသူနဲ့တွေ့ကြင်တယ်လဲတွေ့ကြုံဆုံးစည်းခြင်းနဲ့တဲ့မြတ်စွာဘုရားရဲ့အလောင်းတော်အကိတ္တိပန္တိတာခေါ်တဲ့ပညာရှိကိတ္တိကိတ္တိအကိတ္တိဆိုတဲ့ပညာရှင်ဆုတောင်းနဲ့ဆုတောင်းနော်ဒီရန်ပညာရှိသူတော်ကောင်းကိုပတ္တိပတ္တိယတွေ့ကြုံဆုံးစည်းရပါလို့ဤ ဒီရန်ပညာရှိပြောတဲ့စကားကိုသူ့နေနာထောင်ရပါလို့ဤဒီရန်ပတ္တေသူ့နေဒီရန်ဒီရေနာသဟတံဝတိဒီရေနာပညာရှိတတော်ကောင်းနှင့်တဟအတူတကဝတံဝတိပေါင်းသင်းမိဝဲစိကလျက်နေထိုင်နိုင်ရပါလို့ဤဒီရေနလပတ္တလပံသံဂရေတံစရောစရေဒီရေနာ ညာရှိသူတော်ကောင်းနဲ့အန္လပတန်လပံအန္လပတန်လပစကားကိုလည်းကြရေပြောဆိုရပါလို့ဤတန်စပညာရှိသူတော်ကောင်းပြောတဲ့ထိုစကားကိုလည်းရောစရေနှစ်သက်နှံရပါလို့ဤပညာရှိသူတော်ကောင်းနဲ့ပဲတွေ့ကြုံဆုံသီးခြင်းမာတယ်ပညာရှိစကားပဲနာကြားခြင်းမာတယ်ပညာရှိနဲ့ပဲအေးအေးဆေးဆေးချမ်းချမ်းမြေ့မြေ့အန္လပတန်လပစကားပြောနေခြင်းမာတယ် ပညာရှိပြောတဲ့စကားမှန်သမျှလဲကိုကညံသက်ဝင်နိုင်ပြီးတော့နှစ်သက်နိုင်ရပါလို့ဤပညာရှိကဘလောက်ကောင်းမွန်တဲ့စကားအကျိုးရှိတဲ့စကားကြီးပွားကြောင်းစကားပြောတော်လည်းပဲမိမိကညံမမီလို့ညံမသက်ဝင်နိုင်ရင်နှစ်သက်နိုင်မှာမလားမတင်နဲ့မနှစ်သက်နိုင်ဘူးတဲ့ဒါကြောင့်နှစ်သက်နိုင်တဲ့အခြေအနေရှိအောင်မိမိမှာ နှစ်သက်နိုင်စေတဲ့စိတ်ဓာတ်အခြေခံဉာဏ်ရှိရပါလို့ဤဟုတ်ကဲ့လား ကိုင်းဒါဖြင့်ပညာရှိနဲ့တော့တွေ့ကြုံခြင်းနဲ့ဆုံးစည်းခြင်းနဲ့ပေါင်းသင်းခြင်းနဲ့ဆက်ဆံခြင်းနဲ့ပညာရှိစကားနာကြားခြင်းနဲ့ပညာရှိစကားနှစ်သက်နိုင်ရတဲ့စိတ်ဓာတ်နဲ့အခြေခံအသိဉာဏ်ရှိရပါလို့တယ်ဆိုတော့လူမိုက်နဲ့ကြတော့ပါအတုနေဘာလေနနသဟတံဝတိဘာလေတံလာဘာလေအံလမတံလပန္နကရေနသရောစယေဘာလေန လူမိုက်လူဖြင်းလူအနှင်းဗမာစကားအဲ့လောက်ကြောင် သွားမှစုံတယ်နော်ဘာလေနာ လူမိုက်လူဖြင်းလူအနှင်းအဲဘာလံလူမိုက်လူဖြင်းလူအကို နပတ်သေးမတွေ့ကြုံမဆုံစည်းရပါလို့ဤဘာလံသူမိုက်ပြောတဲ့စကားကိုနသူနေမနာနာမထောင်ရပါလို့ဤလူမိုက်တွေပြောတော့ဟုတ်တာတွေပြောလားမဟုတ်တာတွေပြောလား မဟုတ်တာတွေကြီးပြောတာပဲမဟုတ်တာတွေပြောတဲ့အခါကျတော့နားချိုသလားခါသလားနားခါတော့ပိတ်ထားလိုက်ဟုတ်လားအေးပိတ်ထားလိုက်နားကဘာကိုပိတ်ရမှာတော်ပါသေးရဲ့နော်နားပိတ်မှာဘာလံသူမိုက်ပြောတဲ့စကားကိုနားသူနေမနာကြရပါလို့ဘာလေနာ သူမိုက်နှင့်တဟအတူတကွာနတောင်သေးမပေါင်းဖော်မမီဝဲမစည်းကဖဲ့အတူမနေထိုင်ရပါလို့ဤပါလေနာသူမိုက်နှင့်အလဘတန်လပံအလဘတန်လဘစကားကိုလည်းနတ်စကရေတမိနစ်ကလေးမှမပြောရပါလို့ဤတန်စာသူမိုက်ပြောတဲ့ထိုစကားကိုလည်းနတ်စရောစရေ ညံမျက်စိလဲသွားပြီးတော့နှစ်သက်ချင်းမဖြစ်ရပါလို့ဤတခါတရံကြတော့လူမိုက်ပြောတဲ့စကား तू အပြောကောင်းလို့ရှိရင်ကိုကညံမျက်စိလဲပြီးတော့အော်ဟုတ်တယ်ထင်ပါရဲ့ဆိုပြီးတော့သဘောမကျမိတတ်ဘူးလားကြမိတတ်တယ်အဲ့ဒါလို့မဖြစ်ရပါလို့ဤတဲ့ညံမျက်စိလဲပြီးဆိုလို့ရှိရင်လူလည်းမျက်စိလဲသွားရောပေါ့ဒါကြောင့်မလို့အဲ့ဒီဆူတောင်းကိုအမြဲတမ်းတောင်းရမည်တောင်းရလားဘယ်လိုတောင်းတော့ ပညာရှိသူတော်ကောင်းတို့နှင့်သာတွေ့ကြုံဆုံစည်းပေါင်းသင်ဆက်ဆံရ၍ပညာရှိသူတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကိုနာဂံမှတ်သားရသဖြင့်ပညာရှိသူတော်ကောင်းတို့ကျင့်ကြံနေထိုင်ကြသည့်အတိုင်းဆင်းရဲငြိမ်းချောင်အကျင့်ကောင်းအကျင့်မှန်တို့ကိုကျင့်ကြံပွားများကြိုးစားအားထုတ်နိုင်ကြသဖြင့်အခုနရွတ်ပြတဲ့ဆုတောင်းအတိုင်းမဟုတ်ပေဘူးလား မလို့ကျင်ပါဘူးတခြားဟာတွေအဝတ်စားတွေပစ္စည်းဥစ္စာတွေအဲ့ဒါတွေချမ်းသာကြွယ်ဝတယ်ဆိုတာမလို့ကျင်မှုလိုချင်တာပါလေပညာရှိသူတော်ကောင်းနဲ့ပဲအောင်သင်လို့ဆက်ဆံလို့မိဝဲလို့ပညာရှိတကနာကြားရပါလို့ဤပညာရှိအကျင့်ကျင့်ရပါလို့ဤဒီလိုမဟုတ်လားဒါကြောင့်မလို့အဲ့ဒီနေရာမှာပညာရှိစကားကိုနှစ်သက်နိုင်တဲ့သူဖြစ်ရပါလို့ဤဆိုတာတစ်ချက်တစ်ချက်ကြတော့ထည့်ပေးတယ်အချက်တိုင်းတော့မထည့်ပေးဘူးဘယ်လိုလဲဆိုတော့ ပညာရှိသူတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကိုနာခံမှတ်သားနိုင်သော အခြေခံစိတ်ဓာတ်အခြေခံအသိဉာဏ်ရှိကြပါကုန်သည်ဖြစ်၍ဒါလေးထည့်ပေးရအခြေခံမိမိကမှန်ကန်တဲ့အခြေခံအသိဉာဏ်မရှိဘူးမိမိမှာမှန်ကန်တဲ့သူတော်စိတ်ဓာတ်ဘိဒအနေနဲ့အခြေခံမရှိဘူးဆိုလို့ရှိရင်သူတော်စကားကိုနှစ်သက်နိုင်မှုမခဲရမေဘူးလား ခဲနေဒါကြောင့်အဲ့ဒီနှစ်သက်နိုင်တဲ့အခြေခံဓာတ်ရှိအောင်လည်းပဲဆုတောင်းထားရသည်ကဲထားတော့ဒါလားဆိုလို့ရှိရင်ပညာရှိသတော်ကောင်းကိုပေါင်းသင်းမြှဝဲခြင်းဟာကြီးဝါချမ်းသာကြောင်းမင်္ဂလာဆိုတာမသေးကြဘူးလားသိကြပါဘူးသိကြသည်ဒီ